1346ခုနှစ်ဝါဇုလာကြီးကျော်ရှိရ1984ခုနှစ်ဇူလိုင်လ20ရက်လားဇူလိုင်လ20ရက်နေ့လေ အာယုပုံရမဏိအခြေမှာပိရိတိယဝိစာဒီမာဒီယာဟောရာဒီညာအဘိညာဘုရားတော့ နေ့စဉ်ယောဂီဟောတဲ့တရားပဲအဲဒါကြတော့ယောဂီတဲ့တဲ့မှာဟောမှာမောရင်ဒီဘုံနေတရားနာပြိပတ်ကတရားမဆက်မိပါဘူးဒါကြောင့်ဒီကနေ့အခရာတစ်လုံးနဲ့အကြောင်းကိုဟောရမယ်ဟမ်စိတ်တရားငေါ့ စိတ်ဟောမှာပါသက္ကရာတလုံးနဲ့ကြောင့်ဟောရစိတ်လုံရတဲ့ထောင်သုံးရ31 32ကကျေရှင်လေးဒီမှာနေစရာဒီကတော့ဟောခဲ့အဲ့ဒါပဲပြန်ပြီးတော့ ဟောရမယ်သို့တော်လည်းအဲဒါလောက်ကျေပြတ်များဟောလို့ဖြစ်ဘူးဒါမဲ့နာယီပေါင်း30ကြီးအခရာတလုံးအကြောင်းလက်ပတ်ပြီးပြောကြတာနာယီပေါင်း30ကြာတယ်ခုတော့အဲလောက်ကြာအောင်ပြောလို့မဖြစ်ဘူးဒါတော့ကြာအောင်ပြောလို့ပြောဖို့မလိုတယ်ဆိုတော့ အချိန်ကာလကြာမြင့်လာတဲ့အမြာတရားရင်လာတော့ပြိတ္တကအစဉ်လမ်းမြင့်လာတဲ့အတွက်ဒီလောက်ကြည်ကြည်ပြန့်ပြန့်ပြောဖို့မလိုနော်တထွာပြလို့ရှိရင်တထွာပြောလို့ရှိရင်တလာလောက်တည်တယ်တဲ့တထွာပြောရင်တလာလောက်တည်တယ်ဒါကြောင့်မို့စိတ်လို့ပြောလိုက်တာနဲ့လည်းပါပဲဆိုတာနားလည်သွားပြီဒါကြောင့်တရားအဆုံးသတ်လိုက်ကြအောင် ကမဟုတ်ရသေးဘူးအဲဒီစိတ်ကြောင့်ဟောရမယ်စိတ်ထားဖြူဖွေချမ်းသာရေးတရားကိုမာတရားတယ်စိတ်ထားဖြူဖွေချမ်းသာရေးမြတ်စွာဘုရားရဲ့ ဆုံးမသာသနာတော်မှာဘုရားရှင်45နှစ်ပတ်လုံးတတိပါဝကတွေကိုဆုံးမသွားတဲ့အဆုံးမတရားတော်တွေဟာအကျဉ်းချုပ်လိုက်လို့ရှိရင်တဲ့သုံးမျိုးပဲရှိတယ်အကျဉ်းချုပ်လိုက်မလောက်ပဲရှိတာ သုံးမျိုးပဲရှိတယ်။အရိယကျင့်ကြုတ်သုံးမျိုးပဲမြတ်စွာဘုရားရဟန်းတော်တွေအတွက်လာပြီလာွယ်နေ့တွေမှာပါတိမောက်သိက္ခာပုဒ်တွေရွတ်ဆိုပြီးဥပုပ်ပြဖို့မကင်းရခင်မှာ မြတ်စွာဘုရားကိုယ်တော်တိုင်းလာပြီမိလိုက်ဝင်နေတိုင်းဆုံးမဩဝါဒပေးပြီးတော့ဥပုပ်ပြုဘုရားရှင်ဝိနိဒိခဘုဒ္ဓေပညာပြီးသိက္ခာဘုဒ္ဓတွေကိုလာပြီနေတိုင်းလာဝင်နေတိုင်းရွတ်ဆိုပြီးဥပုပ်ပြုပညာတဲ့အခါမှာတော့ တော်ဒီဒိန်ထဲမှာအားလုံးစုပြီးတော့တန်ဃာတော်ဓမ္မကပါတိမသိက္ခာပုဒ်တွေကိုရွတ်ဆိုပြီးတော့ပါဠိတော်လာတဲ့အတိုင်းရွတ်ဆိုပြီးသွားတခါကြည်တိုင်းကြည်တိုင်းမိတယ်အရှင်ဘုရားများ အခုရုပ်ပြခဲ့တဲ့အတိမစီမင်းဥပဒေတွေကကျူးလွန်တာများရှိပါသလားဗျာကျူးလွန်တာများရှိရင်ပြောတော်မူကြပါဗျာကျူးလွန်မှာမရှိရင်စိတ်စိတ်နေတော်မူကြပါဗျာတခါကြီးတိုင်းဒီရဲ့အဲ့လိုမျိုးပထမဆုံးဟောက ဓိကစီမင်းဥပဒေ၄မျိုးအဲဒါပါရာဇိကစီမင်းဥပဒေ၄မျိုးမပြည့်မရွတ်ဆိုခင်ဏိတံပါတိမောင်ရဲ့ဏိတံကိုရွတ်ဆိုရဏိတံကိုရွတ်ဆိုရဏိတံရွတ်ဆိုပြီးတဲ့အခါကျတော့မှအဲဒီပါရာဇိကစီမင်း၄ပါးရွတ်ဆိုရ ပါရာဇိကစီမင်းလေးပါယူဆိုတော့ယောပနာဘိက္ခုဘိက္ခုနာဒိဋ္ဌာတာဇီဝသမာပါနောဒိဋ္ဌာအပိစ္ဆေခာယဒုက္ခလျာနာဝိကတဝမိထုနန္ဒမံပတိဒေဝေယအန္တမသောဒုရိသနာကတာယပိပါရာဇိကောဟောတိအတ္တမသောပထမစီမင်းအိဗေက မြင့်မြတ်သောယဟန်ဘဝနဲ့ယဟန်သီလတွေစောင့်ထိန်ပြီးတော့နေပြီးမြင့်မြတ်တဲ့အသွင်အပြင်ယူထားတဲ့ယဟန်ဟာယုံညံ့တဲ့မမြတ်သောအကျင့်ကိုမကျင့်ရဘူးကျင့်ရင်ယဟန်မဟုတ်တော့ဘူးလူဖြစ်ပြီဒါပထမသိက္ခာကိုဒုတိယသိက္ခာဘုရား မြင့်မြတ်သောယဟန်သီလသိက္ခာတွေသီလသမာဓိပညာအကျင့်တရားတွေကျင့်ကြံနေတဲ့မြင့်မြတ်တဲ့အသွင်အပြင်ရှိတဲ့ယဟန်မှာသူတစ်ပါးပစ္စည်းကိုမတရားမယူရယူရင်လူဖြစ်စေယဟန်မဟုတ်တော့အဲ့ဒီမှာလည်းပဲခေါ်ကြတော့ထားတယ်ဓမ္မနဲ့ဓမ္မအထက်ထိုက်တာနဲ့ ပစ္စည်းကိုမတရားယူရင်ယဟမဟုတ်တော့လူဖြစ်သွားပြီဓမ္မအောင်ထိုက်တန်တဲ့ပစ္စည်းယူရင်တော့ထုံလစင်းအာဘဒုက္ခအာဘဆိုတော့တင်စီဒီလိုခေါ်ကြတာလေအဲဒီမှာမတရားယူခြင်းယူပြီး25မျိုးအပြည့်စုံဘုရားရှင်ဟောတာလေ နေရယူနီ25မျိုးတဲ့ကတမျိုးမျိုးနဲ့ယူရင်နောက်တစ်ခါဒါဒုတိယစီမင်းနောက်တတိယစီမင်းကမြင့်မြတ်သောသီလသိက္ခာသမာဓိသိက္ခာပညာသိက္ခာခေါ်တဲ့သိက္ခာ၃ရပ်ကိုဖြည့်ကျင်စည်းဝေးနေတဲ့မြင့်မြတ်တဲ့အတွင်ပြင်ယူထားတဲ့ယဟန်ဟာလူကိုတတ်ရင် ယဟမဟုတ်တော့လူဖြစ်သွားပြီလူဆိုတာအမိဝိုင်းနဲ့မှပဋိသန္ဓေကိုဝန်သားကောင်ကစပြီးလူလို့ရေတွက်ယူဆရတယ်ဒါကြောင့်ပဋိသန္ဓေကိုဝန်ကြစေယဟန်ကပေးလို့အဲ့ဒီစေကြောင့်ဒီကိုဝန်ကြတယ်ဆိုလို့ရှိရင်ဒီယဟန်ယဟန်မဟုတ်တော့လူဖြစ်သွားပြီဒါတတိယစီမင်းသုဒ္ဓစီမင်းက ယဟန်ဟာဇံတရားမတရားဖို့တရားတွေမိမိမရပါပဲနဲ့မရမှန်းလည်းသိပါသေးရကနဲ့သူတော်ကအထင်ကြီးပြီးတော့ကြီးညိုအောင်လက်ပတ်ပကာပေါ်များအောင်လိညာဝါကြွမပြောရပြောရင်ရာမဟုတ်တော့သူဖြစ်သွားပြီ စီမင်းလေးချက်ဟာယဟန်ဘဝကရှောကြစေတဲ့ယဟန်ဘဝကိုဆုံးရှုံးစေတဲ့စီမင်းတွေဒါကြောင့်သူတို့ကိုပါရာဇိကခေါ်တယ်အဲ့ဒါကိုပါဠိနဲ့ယူပြီးတော့ယဟန်တော်ကစီမင်းဥပဒေ၄ချက်ကိုယူပြီးတော့နောက်ဆုံးမှာဒီစီမင်းဥပဒေ၄ချက်ထဲကအရှင်ဘုရားများတစ်ချက်ချက်များကျူးလွန်ပြီပါသလားကျူးလွန်ပြီရင်ပြောတော်မူကြပါ မကြည့်လို့မူဆိုရင်စိတ်စိတ်နေကြတော့နေတော်မူကြပါဗျာတထာယသမန္တိပု္ပ္ပာမိကိစိဋ္ဌပရိသုဒ္ဓဒုတိယံပိပု္ပ္ပာမိကိစိဋ္ဌပရိသုဒ္ဓတတိယံပိပု္ပ္ပာမိကိစိဋ္ဌပရိသုဒ္ဓအဲ့လိုမေးရမေးတော့မိမိကျွလွန်မိရင်ကျွလွန်မိကြောင်းကိုထောက်ပေါ်ပြောရတယ်မကျွလွန်မိရင်လည်းပဲစိတ်စိတ်နေရတယ် လာရင်နေတိုင်းလာွယ်နေတိုင်းသံဃာတော်တွေဥပုပ်ပြုတယ်လို့ခေါ်တယ်အဲ့ဒါကအဲ့ဒါလေပါတိမမြတ်စွာဘုရားရဲ့အမိန့်အာဏာစီမင်းဥပဒေတွေကိုရွတ်ဆိုပြီးတော့ဥပုပ်ပြုတဲ့အဲ့ဒီဥပုပ်ကိုဥပုပ်ပြုတဲ့အခါမှာအဲ့ဒီပါတိမကိုအာနာပါတိမလို့ခေါ်တယ် အာနာပါတိမဆိုတာမြတ်စွာဘုရားအမိန့်ချမှတ်ထားတဲ့စီမင်းဥပဒေတွေရွတ်ဆိုပြီးတော့စီမင်းဥပဒေဖောက်ဖျက်မှုရှိမရှိမင်းများစီစစ်ပြီးတော့ဥပုပ်ပြုလို့ဒါအာနာပါတိမခေါ်တယ်။အဲဒီအာနာပါတိမပြရမယ်လို့ပြညတ်တော်မမူရင်မှာတော့မြတ်စွာဘုရားကိုယ်တိုင်ပါဠိ မှောက်ပြတော်မူတဲ့လာပြီးနေတိုင်းလာွယ်နေတိုင်းအခုဘုန်းကြီးပြောတဲ့အချက်တွေဟာစိတ်ထားဖြူဖွေချမ်းသာရေးနဲ့တိုက်ရိုက်မသက်ဆိုင်တော့လည်းပဲသွယ်ဝိုက်တော့အသက်ဆိုင်စိတ်ထားဖြူစင်ခြင်းတဲ့ပုဂ္ဂိုလ်ဟာလူလူလျောက်လူရဲ့မာဘာတိလာအ ਨੇ ဆုံး လုံယုံမှစိတ်ထားပြုလို့ရအခြေခံအကျင့်ပြီးဆုံးတယ်။ယဟန်နဲ့ယဟန်နဲ့ရောက်ယဟန်တို့ရဲ့ပါတိမောက္ခသံဝရသီလပြီးဆုံးမှစိတ်ထားပြုပေးဖို့ရအခြေခံအချက်ပြီးဆုံးတယ်။ဒါအခုလိုပြောပြနေတာကတော့စကားကြုံလို့မဟုတ် ဗျာမာရီလာပြီလာဝယ်မှာဥပုပ်ပြုတယ်ပြုတယ်ဆိုတာဘာလောက်တာလဲဆိုတာသိအောင်လို့ပြောပြတာအဲ့ဒါလို့ပါတိမသိခဗုဒ္ဓေရွတ်ဆိုပြီးတော့အာနာပါတိမောက်ပြဖို့ရယဟန်တော်ရဲ့ညခင်မှာမြတ်စွာဘုရားကိုလိုတိုင်းဩဝါဒပါတိပြတော်မူတဲ့လာပြီနေတိုင်းလာွယ်နေတိုင်း ဒီဩဝါဒပါတိမောက်ထဲကသာဆုံးအဆုံးအမဩဝါဒပါလဲလို့ဆိုတော့သဗ္ဗပါပတာအနံကုသလတဥပသမရာသစိန္ဒရိယောဓပနံဣတရုဒနာသာဝနာဒါသပြီးတော့ဒုတိယကအနုပါကတောအနုပါဝတောပါတိမောက်ခေဇာသံဃရောအစီဒီဖြစ်သွားတယ်ဒါပေမဲ့အဲ့ဒီ ဒုတိယအဆုံးအမဒီကိုမတော်ပဲနဲ့ပထမအဆုံးအမတင်မဲ့ဘုန်းကြီးတို့ကအတိပဲပြောရသောပတာအနံကုရဥပမဒသရိတသောတာပနဣဒ္ဓသာသနာသဘာဗမတာရဏကောင်းဟုသမျှမပြုလုပ်ခြင်းကုသလတဥပသမရာကောင်းဟုသမျှပြည့်စုံစေခြင်း သစိတ်တပရိယောဓပနာမိမိစိတ်ကိုဖြူစင်အောင်ထားခြင်းဧတံမကောင်းမှုရှိအောင်ကောင်းမှုဆောင်၍ဖြူအောင်စိတ်ထားဤသုံးပါးသည်ဗုဒ္ဓနာဘုရားရှင်တို့ဤသာသနာဆုံးအမှတော်ပေသည်သုံးချက်အဲ့ဒီအချက်သုံးချက်ထဲမှာ မြတ်စွာဘုရား45နှစ်ပတ်လုံးဆုံးမခဲ့တဲ့အဆုံးအမဩဝါဒတွေအကုန်လုံးပါဝင်သွားတယ်။သဘာပပတာအကရဏမကောင်းမှုဟူသည်များမပြုလုပ်ခြင်းကုသလတာဥပသမ္မရာကောင်းမှုဟူသည်များပြည့်စုံစေခြင်းသစိတ်တပရိယောဓပနာမိမိစိတ်ကိုဖြူစင်အောင်ထားခြင်းဘုရား ထမအချက်ကပါပါလိမ့်။ဒုတိယအချက်အဲ့ဒီ၃ရက်ထဲမှာအကုန်လုံးပါဝင်သွားတယ်တဲ့။မြတ်စွာဘုရားဗราဏအားဖြင့်ဟောတာဟာမကောင်းတာတွေအပြစ်မကင်းတာတွေရှောင်ညာ။ကောင်းတာအပြစ်ကင်းတာတွေတတ်နိုင်တဲ့များလုပ်ကြ။စိတ်ထားဖြူစင်အောင်ထားကြ။ဒါပဲ။ ဘုရားရှင်ရဲ့တရားတော်ရဲ့အနှစ်သာရအတာပဲသုံးမျိုးပဲရှိတယ်ကြောင့်ဘုရားရှင်တော်မြတ်ဘုရားရဲ့တရားဒေသနာတော်ဆိုလို့ရှိရင်ဒီသုံးချက်အဲ့ဒီသုံးချက်အဓိပ္ပာယ်သဘောပေါက်ရင်ဘုရားရှင်ရဲ့တရားတော်တွေငုံပြီးသွားပြီအပြည့်အစုံအသေးစိတ်ရှင်းရှင်းလင်းလင်းသဘောမှတ်တော်လည်းပဲ တရားတော်တွေရဲ့ဆိုလိုချက်အကျဉ်းချုပ်အနှစ်သာရကိုတော့မုံမိသွားမကောင်းမှုသမျှမပြုလုပ်နဲ့ကောင်းတာကောင်းမှုသမျှပြုလုပ်စိတ်ကိုဖြူစင်အောင်ထားဒါကြောင့်မြတ်စွာဘုရားတရားတော်မြတ်စွာဘုရားတရားတော်လို့ပြောပြီဆိုလို့ရှိရင်အဲ့ဒီသုံးရက်ထက်တွန်းလိုက်လို့ရှိရင်တစ်ချက်ချက်ထဲဝင်သွားမှဒါဘုရားတရားတော်မှန်တယ် အဲ့ဒီသုံးချက်ထဲတွန်းလိုက်လို့ရှိရင်ဘယ်ချက်ထဲမှမှမဝင်ဘူးဆိုရင်အဲ့ဒီတရားဟာမြတ်စွာဘုရားရဲ့တရားတော့မဟုတ်ဘူး။ဒါကြောင့်ဘုန်းကြီးတို့82ခုနှစ်ကကလေးမျိုးကခရိယာအသင်းတော်များကောင်စီကပြင်လို့ဗုဒ္ဓတရားတော်နာကြားလို့ပါတယ်ဆိုလို့ခေါ်တော့ကလည်းဘုန်းကြီးတို့ဒီဟာကပဲစတယ်။မကောင်းမှုဟုသမျှမပြုလုပ်ခြင်း ကောင်းမှုကများပြည့်စုံစေခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဘုရားရှင်တို့၏အဆုံးအမတော်ပေသည်အဲ့ဒါချက်လိုက်တဲ့အခါကျတော့ဘုရားရှင်45ဝါပတ်လုံးဟောထားတဲ့တရားတွေဖြစ်လာယုတ်တရားနံတရားတွေဖြစ်လာတယ်ကုသိုလ်အကုသိုလ်တရားတွေဖြစ်လာတယ် ဘောဓိပက္ခိယတရား39ပါးဆိုတာဖြစ်လာတဲ့သတိပဋ္ဌာန်၄ပါးသမပဋ္ဌာန်၄ပါးအိဋ္ဌိပါ၄ပါးအိန္ဒြေ၅ပါးဘုံ၅ပါးကုသင်၅ပါးမဂ္ဂင်၈ပါးစသည်ဖြင့်ဒါတွေဖြစ်လာအဲ့ဒါတွေပြန်ချောင်းလိုက်တဲ့အခါကျတော့မကောင်းတာမလုပ်နဲ့ကောင်းတာလုပ်စိတ်ဖြူစင်အောင်ထားဒါပဲအင်း BBC ကမှန်တာလားဦးမီဝင်းဆိုတဲ့တရားကစာရေးတဲ့ ဆရာတော်ကလေးမြို့မှာခရိယန်တွေကိုဟောတဲ့တရားစာအုပ်ဖတ်ရပါတယ်ဗျာတဲ့ဆင်းရဲချာရေးစာအုပ်အဲ့ဒီထဲမှာတပည့်တော်ငယ်စဉ်ကတည်းကဟောရင်ကသင်ကြားထားတဲ့ဖြစ်မြတ်စွာဘုရားရဲ့တရားတော်အကုန်ခြုံမိတဲ့တရားလည်းဖြစ်လို့အဲ့ဒီတရားဆရာတော်အလေးနဲ့ပေးပြီးတော့ဟောထားတာကိုတွေ့ရတဲ့အတွက်ပို့ပြီးသဘောကျမိလို့မလို့တပည့်တော်ဘုရားကုမေအတန်မှင့်တဲ့အထက်မှာ အဲ့ဒီစာအုပ်အကြောင်းထည့်ပြီးအတန်မြင့်ပါတယ်ဗျာတဲ့ဆရာတော်နားထောင်ရပါလားတဲ့စာနဲ့မိတယ်နားထောင်ဖို့မပြောနဲ့စိတ်ကူးတော့မမိစိတ်ကူးဖို့တော့အချိန်မရအောင်ဖြစ်နေသူသူ BBC တို့ VOA တို့ဘာတို့ညာတို့ဆိုတာအဲ့ဒါနားထောင်ဖို့ရစိတ်ကူးဖို့တော့အချိန်မရအောင်အဲ့လိုဖြစ်တယ်ဒီတော့ အဲ့ဒီမှာမကောင်းမှုကုသမြမပြုလုပ်ခြင်းကောင်းမှုကုသမြပြည့်စုံစေခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းအဲ့ဒီမိမိစိတ်ကိုဖြူစင်အောင်ထားခြင်းဆိုတာဒါလူရင်းချက်ပဲမကောင်းမှုကုသမြမပြုလုပ်ခြင်းကောင်းမှုကုသမြပြည့်စုံစေခြင်းဆိုတာစိတ်ဖြူစင်အောင်လုပ်ဖို့ရဲ့အခြေခံချက်တွေဒီနေရာမှာအထာကထာဆရာက မကောင်းမှုဟူသမျှမပြုလုပ်ခြင်းကိုဘယ်လိုဖွင့်တယ်လဲဆိုတော့သီလဆောင်စည်းထိန်းသိမ်းဖို့ကိုဆိုလိုပါတယ်တဲ့မကောင်းမှုဟူသမျှမပြုလုပ်ခြင်းတဲ့သီလတွေမိမိတို့သက်ဆိုင်ရာသီလတွေဆောင်စည်းထိန်းသိမ်းခြင်းကိုပဲမကောင်းမှုဟူသမျှမပြုလုပ်ခြင်းဆိုတဲ့ဒေသနာတော်ကဆိုလိုပါတယ်တဲ့လူများမှာ၅ပါး၈ပါး၉ပါး၁၀ပါးသီလဆောင်ထိန်ယဟန်မြတ်မှာယဟန်တို့ရဲ့ပฏิမောက္ခသမ္မာသီလမကြိုးမပေါအောင်ဆောင်ထိန် ရှင်သာမဏေများကလည်းရှင်သာမဏေတို့ရဲ့ဆေဘာသီလစောင့်ထိန်အဲ့ဒါလိုသီလတွေစောင့်ထိန်ခြင်းကိုပဲမကောင်းမှုကမြမပြုမပြုလုပ်ခြင်းလို့ဆိုလိုပါတယ်အထာကထာဖွင့်တာနောက်ဒုတိယအချက်ကောင်းမှုကမြပြည့်စုံစေခြင်းဆိုတာကတဲ့ သမထဘာဝနာတရားများပွားများအထောက်ပါလို့ဆိုလိုပါတယ်တဲ့ကောင်းမှုကုသိုလ်ဆိုတာဒီနေရာမှာသမထကုသိုလ်ကိုဆိုလိုပါတယ်အထာကထာကဖွင့်ပြဒါကြောင့်မလို့အဲဒီအထာကထာဖွင့်ပြခြင်းအရာဆိုလို့ရှိရင်တော့ကောင်းမှုဟူသမျှပြည့်စုံစေခြင်းဆိုတာသမထကုသိုလ်တရားများပွားများအထောက်ပါလို့ဆိုလိုတယ်ပေါ့နောက် မိမိစိတ်ကို ဖြူစင်အောင်ထားခြင်းဆိုတာနဲ့ကအဲ့ဒီစကားတွေကစကားကတော့တဲ့ဝိပဿနာတရားဝိပဿနာကုသိုလ်များပွားများအားထုတ်ပါလို့ဆိုလိုပါတယ်တဲ့အထာကထာဇရာဖွင့်ပြတာဒါမှစရင်ဒီကနေ့ဆောင်းလူရှင်တွေရဲ့ဒါနကုသိုလ်အမြတ်ပေးဖို့ဘုရင်မေ့သွားတယ် တရားကိုပြီးတဲ့အခါကျသတိပေးကြပါဦးပြီးတဲ့အခါကျဘယ်လိုမေ့တော့မှဆိုတော့အခုမှချက်ချင်းစိတ်ထဲပေါ်လာတယ်မှမိပြီလားမကောင်းမှုကမြမတိမပြုလုပ်ခြင်းဆိုတာဘာကိုဆိုလိုတာလဲအဲဒီလကိုပြည်စုံစင်ကြအောင်စောင့်ထိန်ပါဒါပြောလို့လေတဲ့ မှုဟူသမျှပြည့်စုံစေခြင်းဆိုတာဘာကိုဆိုလိုသလဲသမထဘာဝနာအထုတ်ပြီးသမထကုသိုလ်တွေပြုလုပ်ပါတဲ့သမထကုသိုလ်တွေဆိုတာအထုတ်လို့မလို့စိတ်ငြိမ်ပြီဆိုလို့ရှိရင်စိတ်ထဲမှာလောဘဒေါသမောဟညစ်ကြေးတွေမကပ်နိုင်မဲနဲ့ဝေးကွာနေရတဲ့အခါကျတော့ဒီစိတ်ဟာရှုစင်းနေတာပေါ့သို့တော်လည်းအခိုက်အတန့် သမထတရားဝင်ကထားသွားတဲ့အခါကျတော့စိတ်အငြိအကြီးကပြောင်းဝင်တယ်လို့အဲကာမှုသမ ्या ပြည့်စုံစေခြင်းဖြင့်သမထကုသိုလ်တွေပွားများအထောက်ပါမိမိစိတ်ကိုဖြူစင်အောင်ထားခြင်းအဲ့ဒီစကားနဲ့ပါဆိုလို့လည်းဝိပဿနာကုသိုလ်များပွားများ အထောက်ပါလို့ဆိုလို့တယ်တဲ့ဒီတော့မကောင်းမှုသမ ्या မပြုတ်လောက်ခြင်းဆိုတာမှာသီလကုသိုလ်တွေပြည့်စုံစင်ကြအောင်စောင့်ထိန်ပါဆိုတာဒါအလုံးငုံမှုရဲ့ဒါကလည်းကောင်းမှုဟူသည်များပြည့်စုံစေခြင်းပြည့်စုံအောင်လုပ်ပါဆိုတဲ့အချက်မှာသမထကုသိုလ်တွေပွားများအားထုတ်ပါလို့ဆိုတော့ဒါနပြုတာဒီထဲမပါတော့မဟုတ်လား ဒါနကုသိုလ်ကြားမနေဘူးလားကြားနေတယ်ဝေယဝိဇ္ဇကုသိုလ်လည်းကြားနေတယ်ပฏิဒါနကုသိုလ်ကကြားနေပတ္တာနုဘောဓနာကုသိုလ်ကအခုလိုတရားနာတဲ့ဓမ္မတောနာကုသိုလ်ကကြားနေတယ်အနာဂရဆရာဖွင့်ပြခြင်းအရာဆိုလို့ရှိရင်ကာမှုကုသမြပြည်စုံစေခြင်းပြည်စုံအောင် ပြုလုပ်ခြင်းဆိုတဲ့အထက်မှာပေကံလူဓမ္မဆိုတဲ့ဒါနကုသိုလ်မပါပဲဖြစ်နေထို့ဒီကဝေယဝိဇ္ဇာတို့ပဋိဒါနပတ္တနုမောရဏဓမ္မတဝနာဓမ္မဒေသနာဆိုတဲ့ကုသိုလ်တွေလည်းမပါပဲဖြစ်နေဒီကဒီနေရာမျိုးမှာကျမ်းစာရဲ့အဓိပ္ပာယ်ကိုယူဆတဲ့အခါမှာဗဒါနာနီဥက္ကဋ္ဌနီဆိုတဲ့နီးတွေနဲ့ယူရတယ် အဓိပ္ပာယ်ကိုယူဆတာမှာနိဗ္ဗာန်40ရှိတယ်။အဲ့ဒီနိဗ္ဗာန်40နဲ့လျော်သလိုကြည့်ပြီးယူရတယ်။ဒီနေရာမျိုးမှာပဒါနာနိဥက္ကဋ္ဌနိဆိုတာနဲ့ယူရတယ်။ဘယ်လိုလဲဆိုတော့စိတ်ကိုဖြူစင်စေတဲ့ဝိပဿနာကုသိုလ်မှတပါးကြာမဲ့ကုသိုလ်အလုံးနဲ့မှာတော့သမထကုသိုလ်ကသူကအဆင့်အတန်းအမြင့်ဆုံး ဇံကုသိုလ်ကိုအဲသံဃာဘာဝနာကုသိုလ်ကအစဉ်နှောင်းမြင့်ဆုံးဖြစ်တော့အမြင့်ကြားတဲ့သူ့လောက်မြင့်ကုသိုလ်တွေကိုလည်းပြုရမယ်လို့ယူဆရတယ်အဲ့ဒီနည်းကိုဘာနည်းခေါ်တယ်လဲဆိုတော့ဥက္ကဋ္ဌနည်းအမြင့်အများဆုံးကိုပြောခြင်းအပြင်သူ့လောက်မမြင့်မမြတ်တဲ့နိုင်ငံဟာတွေလည်းပြောပြီးဖြစ်တယ်လို့ယူဆရတယ်တဲ့ဒါဥက္ကဋ္ဌနည်းခေါ်တယ် ဒါကြောင့်အမြင့်မြတ်ဆုံးဖြစ်တဲ့သမထကုသိုလ်ပြုလုပ်ရမှာကိုပြောလိုက်ခြင်းအပြင်သမထကုသိုလ်လောက်အဆင့်မမြင့်တဲ့ဒါနကုသိုလ်ဝေယဝိသကုသိုလ်ပဋိဒါနာပတ္တနုမောဒနာဓမ္မဒေသနာဓမ္မတမနာဓမ္မဒေသနာကုသိုလ်တွေကိုလည်းပဲပြုရမယ်ဆိုတဲ့အဓိပ္ပာယ်ပါဝင်သွားပြီလို့ယူဆရတယ်။ဒါဥက္ကဋ္ဌနိခေါ်တယ်။ဒါဒါက လျော်အောင်အဲ့ဒါလိုယူရတယ်ဒီတော့ဘုနဲ့အတ္တကတာဆရာရဲ့စိတ်ထဲမှာတော့အဲ့ဒါလောက်ကြအောင်သူစိတ်ကရည်ရွယ်ပုံမပေါ်ပါဘူးမထကုသိုလ်ဆိုလိုက်ခြင်းအပြင်ဒါနကုသိုလ်ဝေယဝဇကုသိုလ်ပဋိဒါနပတ္တနုမောဒနာဆိုတဲ့ကုသိုလ်တွေလည်းပဲမာဝင်ဤဖြစ်ရောလို့စိတ်ထဲမှာရှိပုံမပေါ်ဘူး ဒါပေမဲ့လျော်အောင်ရင်တော့အဲ့လိုပဲယူရတယ်။ဒါဖြင့်အထကရာဆရာရဲ့စိတ်ထဲမှာဘာရှိနေပုံရတယ်လို့ဆိုတော့သူရဲ့သာသနာမှာကျင့်စရာဘယ်နှမျိုးရှိလဲ။မျိုးတဲ့ဟောအဲ့ဒီတမျိုးကပါပါလိမ့် စိတ်ကျူစင်အောင်ထားကျင့်စရာ၃မျိုးရှိတယ်တဲ့သီလသိက္ခာသမာဓိသိက္ခာပညာသိက္ခာလို့ဟုတ်ကဲ့လားကျင့်စရာဘယ်နှမျိုးရှိလဲကိုကိုယ်တိုင်ကျင့်နေတာတော့မှပဲမရိပ်ဘူးနော်မြင်စီလို့မှမြင်ပြီးမှမြင်နဲ့မှမသိဘူးဆိုတာကြားတယ် ကိုယ်ကိုယ်တိုင်7ပါးသီလဆောက်တည်ပြီးထားတယ်ကိုယ်ကိုယ်တိုင်တမာတိတွေဖြစ်နေအောင်တရားတွေယုတ်တရားနံတရားတွေရှုနေတယ်ကိုယ်ကိုယ်တိုင်ပညာတွေဖြစ်နေအောင်ယုတ်တရားနံတရားတွေရှုနေတယ်ဟုတ်ကဲ့အဲကိုယ်ကိုယ်တိုင်ကျင့်လို့မှာငါကျင့်တာဘာကျင့်မှမလားဖြစ်နေပြီတဲ့ဟိုပွဲတွေကပြောသလို ဟဲ့ထိုးဟဲ့ဆိုလို့ဒါထိုးလိုက်ရငါငါပါကောင်မှမသိဘူးဆိုတာနော်အဲ့လိုပြနေပြီဒီတော့ကျင့်စရာ၃မျိုးရှိတယ်သီလဒိဋ္ဌာသမာဓိဒိဋ္ဌာပညာဒိဋ္ဌာသီလဒိဋ္ဌာသီလအကျင့်သမာဓိဒိဋ္ဌာသမာဓိအကျင့်ပညာဒိဋ္ဌာပညာအကျင့်သီလဒိဋ္ဌာသီလအကျင့်ဆိုတာကိုကျင့်သီလတွေစင်ကြအောင်၅ပါး၈ပါးစတဲ့သီလတွေစောင့်တည်စောင့်ထိန်းတာ သမာဓိဒိဋ္ဌသမာဓိဉာဏ်ဆိုတာစိတ်တွေတည်ငြိမ်မှုရအောင်ဘာဝနာတရားတွေရှုမှတ်ပွားများအားထုတ်တာပညာဒိဋ္ဌပညာအကျင့်ဆိုတာယုတ်သဘောနံသဘောအမှန်တိုင်းသိတဲ့ဝိပဿနာပညာအရိယသစ္စာ၄ပါးကိုအမှန်တိုင်းသိတဲ့မပညာဖုပညာအဲ့ဒီပညာတွေရအောင်ယုံနဲ့နာကိုတတိမပြကတ်ရှုရဲ့အကျင့်ဒါပညာဒိဋ္ဌပညာအကျင့်အဲ့တော့ သီလအကျင့်သမာဓိအကျင့်ပညာအကျင့်အဲ့ဒီမှာသီလအကျင့်ကမဲ့ကိုပြည့်ကင်းစေစင်ကြယ်စေတယ်ဟုတ်ကဲ့လားသီလအကျင့်ကဘာကိုပြည့်ကင်းစေစင်ကြယ်စေတယ်ဘုန်းနဲ့နှုတ်ကိုပြည့်ကင်းစေစင်ကြယ်စေတယ်သမာဓိအကျင့်ကစိတ်ကိုတည်ငြိမ်စေတယ် စိတ်ကိုတည်ငြိမ်စေတယ်အခိုက်အတန့်အားဖြင့်ဖြူစင်စေတယ်